ဇွန်လ28ရက်2019ခုနှစ်တောက်ကြနေတဲ့ဒီနေ့မှာဘုရားတရားတန်ခါမိဘဆရာသမားနန္ဒောနန္ဒငါးပါးတို့နှင့်နန္ဒကျေးဇူးတော်ရှင်မဟာသီဆရာတော်ဘုရားကြီးပဏိတာရမဆရာတော်ဘုရားကြီးနှင့်ယခုလက်ရှိမဟာနာယကကျုပ်နှင့်မဟာနာယကဘီလင်းဆရာတော်ကြီးအစရှိသော ဆရာသမားတို့ဤဂုဏ်တော်ကျေးဇူးတော်မေတ္တာတော်ကြောင့်ယဟန်ရှင်လူယောဂီသူတော်စင်အားလုံးရိတ်တာဘွဲ့သူဘွဲ့သားများ နှင့်လူရှင်လူပါများဝေယဝိဇ္ဇများမြင်ရမမြင်ရတဲ့ပုဂ္ဂိုလ်တ attva ပါရိပြည့်ပဲပေါင်းတို့သည်ဘေးရန်ကြောင်းကြအမှုသောကရိကင်း၍ကိုယ်စိတ်နှပါဤမြတ်မြတ်ကြည်ကြည်လင်လင်ချမ်းချမ်းသာသာရွှင်ရွှင်ပြပြဖြင့် တတိပဒံ၄ပါးမြတ်တရားကို မပြတ်မလတ်အောင် ရှုမှတ်ကျင့်နိုင်ကြအထုံနိုင်ကြသဖြင့်ဥမတောင်ကံအေးချမ်းသောမြေမှာရောကျွင်အေးမြချမ်းသာစွာနေနိုင်ကြပါသည်မိမိတို့ကိုယ်တိုင်ရောကျွင်ချမ်းမြေ့နိုင်ကြသလိုတခြားတခြားသောသူတွေကိုလည်းပဲဥမဘကံရောက်အောင်စွမ်းဆောင်နိုင်တဲ့သူတော်စင်တွေဖြစ်နိုင်ကြပါစေလို့မေတ္တာဘာဝနာပွားများရင် ဓမ္မသဘင်စတင်လိုက်ပါပြီတဲ့ဣဒ္ဓဘာဝနာပွားများပြီးတဲ့အတွက်ဆက်လက်ပြီးတော့ယောဂီတို့အားနေရပြောခဲ့တဲ့သမ္မာဒိဋ္ဌိဖြစ်ပုံဉာဏ်စဉ်တက်ပုံနဲ့အိမ်ကြောင်ပြောနေတာဥဒယပယဉာဏ်အနုပိုင်းသို့ရောက်ပြီတဲ့ဉာဏ်အစ အဲ့ဒီနုသောအချိန်မှာအန္တရာယ်၁၀ပါးပေါ်လာတတ်တယ်ပေါ်လာတတ်တဲ့အန္တရာယ်တွေကိုဒါရီယာနောက်ရတတ်တဲ့အန္တရာယ်တွေပဲမဘုံမရအောင်တားဆီးတတ်တဲ့အန္တရာယ်တွေပဲလို့ဘောပေါက်နားလည်ပြီးတော့ရှုမှတ်ပြီးပဲရှားသောအပြင်ဉာဏ်စဉ်တွေတိုးတက်ပါစေဆိုတဲ့ရည်ရွယ်ချက်နဲ့ဒါတွေကို ပြောခြင်းဖြစ်ပါတယ်အဲဝိပဿနုပက္ကိလေတ ဝိပဿနာဉာဏ်ညူးကြောင်းဆိုပေမဲ့လို့တာမန်ပုဂ္ဂိုလ်မှမဖြစ်ပါဘူး။တာမန်ယောတိယောရဲပြင်းတိပြင်းရွယ်အဘောတိဘောဇအတုတ်တဲ့သူမှမဖြစ်နိုင်ဘူးတဲ့။အမတ်တွေမဆက်ရင်လည်းမဖြစ်နိုင်ဘူးတဲ့။တေကြဂဂနနရှေ့မနဲ့နောက်မှဆက်ဆံပြီးလို့ရှေ့တရားနောက်တရားဆက်ဆံပြီးလို့ရှေ့သမာဓိနောက်သမာဓိဆက်ဆံပြီးလို့ ရှေ့တတိနောက်တတိရှေ့ပညာနောက်ပညာဆက်ဆက်မိအောင်ရှေ့ဝရိယနောက်ဝရိယဆက်ဆက်မိအောင်တဲ့ယိုယိုဇာဇာအတုမတာလင်ဒီဝိပဿနုပကိလေသာတရားဖြစ်ပါတယ်တဲ့အဲ့တော့ဝိပဿနုပကိလေသာစေပါတဲ့မှာနံပါတ်1ဩဘာဒအယောင်လင်းနေပေါ်လာတတ်တယ်တဲ့တချို့လည်းနည်းနည်းလင်းနေ တချို့လည်းအလက်စားလောက်လင်းတယ်တချို့လည်းတစ်ကြောင်လုံးလင်းတယ်စသည်ဖြင့်ကိုယ့်ရဲ့တမာတိရှိရှိသလောက်အလင်းရောင်တွေပေါ်လာတတ်တယ်။အော်ဒီလင်းရောင်တွေဟာငါမက်ဖို့ရလို့ပေါ်လာတာပဲလို့ထင်မှတ်သွားတတ်လို့အဲ့ဒါဥပကိလေသာလို့ခေါ်တာပေါ်လာတာပေါ်ရမယ်။အဲဒါဒီ10မျိုးမပေါ်သေးရင်တရားတိုးတက်တယ်လို့မခေါ်နိုင်သေးဘူး။ အဲဒါတွေကိုဇွဲမဲ့နှစ်သက်နေရင်လဲရှေ့ကိုတိုးတက်မှာမဟုတ်ဘူးဆိုတာလဲနားလည်ထားရမယ်နံပါတ်1ဩဘာသောပီတိတဲ့အဲပီတိ၅မျိုးအသင့်တင်ပေါ်တတ်တယ်တဲ့ခေါတိကပီတိနည်းနည်းလေးပေါ်တဲ့ဝမြောက်ဝန္တာဖြစ်ပေါ်မှုကဏိကပီတိအဲမကြာခဏဖြစ်ပေါ်နေတဲ့ပီတိ အောက်ကန္တိကပိတိဆိုတာကတကိုယ်လုံးလွှမ်းခြုံတကဲ့သို့ထင်လောက်အောင်ဒီလိုလဲအောက်ပိုင်းကဖြစ်ဒီလိုလဲတက်ပိုင်းကဖြစ်အဲ့ဒါအောက်ကန္တိကပိတိကိုယ်လက်အင်္ကာကြီးငယ်မြောက်တဲ့သွားသလိုဖြစ်သွားတာဥပ္ပေကပိတိတဲ့တကိုယ်လုံးစီထဲမှာဝါကွန်းစိန်လိုက်သလို ကတတိတငင်းငင်းတသိမ့်သိမ့်နဲ့ခံစားလို့ကောင်းနေတာကဖရဏပီတိတဲ့အဲ့ဒါတွေဖြစ်လို့ရှိရင်လေဝိတာကြည်နူးပြီးတော့အဲမဲ့ဖို့တရားဒုလို့ထင်တတ်တယ်အဲ့ဒါမထင်တဲ့အောင်အဲ့ဒါဝိတာတွေဝိတာတွေအဲနေလို့ကောင်းတယ်ချမ်းသာတယ်လို့ရှုမှတ်ပြီးတော့ပေမတ္တလင်ဉာဏ်စဉ်တိုးတက်မှာဖြစ်ပါလေတဲ့ဩမသောပီတိပတ္တတိနံပါတ်3ကတော့ပတ္တတိ ကိုရောစိတ်ပါငြင်းအေးတယ်တဲ့အဲဒီကိုရောစိတ်ပါငြင်းအေးတော့ဒါလည်းဝင်းတာတာပေါ့လေကိုလည်းငြင်းအေးတယ်စိတ်လည်းငြင်းအေးတယ်အဲ့ဒါပတ္တတိဆိုတာပေါ်တယ်ဩဘာတော်ပိတိပတ္တတိဒီမောကောတဲ့လေးနံပါတ်ကဒီမောကောဆုံးဖြတ်ချက်တတ္တတရားတွေအကောင်းတာတွေတဲ့ဘုရားတရားတန်ခါပေါ်မှာယုံကြည်မှုတွေပြက်ပြက်သားသားဖြစ်လာတယ် ယတိမောကဆုံးပြခြင်းတရားတရားတွေခံပြလာတယ်တဲ့ဘကဟောတဲ့ကြိုးစားတဲ့ဝရိယလည်းအားကောင်းလာတယ်ခါတဲ့ငါသူပြင်းတယ်ခုတော့ပြင်းတာမရှိတော့ပြင်းတယ်ဆိုတာဘာလဲလို့မေးယူရလအောင်တဲ့ပြင်းတဲ့စိတ်တွေမရှိတော့အမြဲတမ်းတက်ကြွပြီးတော့ဝရိယအားကောင်းနေတယ်တဲ့သူလည်းပေါ်တတ်ပါတယ်တဲ့ပြီးတော့ဒုက္ခချမ်းသာတယ်တဲ့ကိုရောစိတ်ပါချမ်းသာလာတယ် အဲ့ဒီပိဋိပတ္တတိဒုက္ခချမ်းသာမှုတွေပေါ်လာတော့တသက်လုံးဒီလိုချမ်းသာမတွေ့ဘူးဘူးတဲ့အမတမအဲလူချမ်းသာနဲ့လည်းမတူနတ်ချမ်းသာနဲ့လည်းမတူဘယ်ချမ်းသာနဲ့မှမတူတဲ့ချမ်းသာအတူဖြစ်လာတယ်အဲ့လိုဖြစ်လာတော့ ဟောဒါနိဗ္ဗာန်ဆိုတာဒါပဲလို့အထင်လွဲလောက်အောင်ကိုချမ်းသာတတ်တယ်အဲ့လိုချမ်းသာတာကိုလေပေါ်လာရင်လေချမ်းသာတယ်ကောင်းတယ်ချမ်းသာတယ်ကောင်းတယ်လို့ဗမတတ်တတ်ရှုမှတ်ပြီးတော့သွားရင်ဉာဏ်စဉ်တိုးတက်ပြီးတော့မက်ဖို့စီတို့ရောက်မှမလွဲဖြစ်ပါတယ်ညာနာတဲ့အနိဉာဏ်ပညာလည်းပဲထက်မြက်လာတယ်တဲ့ဘယ်ဥစ္စာပြည့်မက်လိုက်ရင်အကုန်လုံးသိတည်တည်သွားတယ် အသိဉာဏ်နဲ့ထက်မြက်လာတယ်တဲ့ဩဘသောမိတိပတ္တတိဒီမောကောဇပကောဒုက္ခညာနဥပဒါနအဲနမရှင်ကဥပဒါနတတိအားလဲကောင်းလာတယ်တဲ့တတိအားကဗျာလေးတော့မမတ်နိုင်ဘူးဆိုတာမရှိလို့တော့အောင်တတိအမတန်ကောင်းလာတယ်ဟိုးငငယ်တုန်းကပြည့်ပြည့်ခဲ့တဲ့အကြောင်းအရာတွေဒီအောင်နဲ့မှတ်သားမိတဲ့တတိအားတွေအမတန်မှကောင်းလာတယ်တဲ့ နံပါတ်9ကတော့ဥပက္ခာတဲ့အဲ့ဒီဉာဏ်ဖြစ်လာတဲ့အခါမှာဥပက္ခာပြုတင်တာတွေပြုနိုင်သွားတယ်တဲ့ချမ်းသာလို့လည်းပဲဝမ်းသာတက်ကြွခြင်းမရှိဘူးအဲဆင်းရဲလို့လည်းဝမ်းနဲ့ပလက်ဖြစ်ခြင်းမရှိတော့ဘူးတဲ့အမတမဒီဒီငြိမ်ငြိမ်နဲ့ကိုကိုကိုအရိယာကြီးလို့ထင်လောက်အောင်ပဲ ဖြစ်သွားတတ်တယ်တဲ့အဲ့ဒါကိုလည်းရှုမှတ်ပြီးတော့ပေးရမယ်နံပါတ်10ကနိကန္တိ အဲဒီကိုးပါးပေါ်လာတဲ့အခါကျနိကန္တိဒါရိယာသဘောကျတာပေါ့လေအဲမိတိကြောင့်လည်းသဘောကျနှစ်သက်ဒုက္ခကြောင့်လည်းသဘောကျနှစ်သက်ပတ္တတိကြောင့်လည်းသဘောကျနှစ်သက်ပြီးတော့ဒါငါမို့လို့တွေ့တာဆိုတဲ့မာနလည်းဖြစ်တတ်တယ်အဲဒါလေးကိုနှစ်သက်နေတော့တဏှာဖြစ်တယ်ဒီလိုတွေ့တာငါပဲအဲနှစ်သက်တာလည်းငါပဲချမ်းသာတာလည်းငါပဲ ငြိရင်ဒါလည်းငါပဲလို့အထင်လွဲတာဒိဋ္ဌိအဲတဏမရဒိဋ္ဌိတွေပြည့်သွားလို့ရှိရင်ညှဉ်းညူးပြီးတော့တရားရှိမတိုးတက်တော့ဘူးဒါတွေကိုယ်ပန်းကတော့တွေ့မှာပဲအဲတွေ့တာတရားတိုးတက်ခြင်းရဲ့လက္ခဏာအဲတွေ့ပြီးတော့ဒါကိုနိကန္တိတဏနဲ့နှစ်သက်တတ်မဲ့ဆွဲလန်းနေရင်တော့ရှေ့ကိုမတိုးတက်တော့ဘူးဒါကြောင့်ဒါကိုယ်ပန်းတွေ့အောင်လည်းကြိုးစားရမယ် အဲတွေ့ပြီးရဏိကန္တိဆိုတဲ့တဏှာမဖြစ်အောင်လဲကြိုးစားရှုမှတ်သွားလို့ရှိရင်ဖြင့်ယောဂီတို့မျောမှန်းတဲ့နိဗ္ဗာန်ဟာမကြခင်မှာရတော့မယ်လို့မှတ်သားထားကြရမှာဖြစ်ပါတယ်တဲ့အဲဒီ၁၀ပါးတွေ့တော့တကြိုးကတော်တော်လေးသဘောကျမတန်နေလို့တိုင်လို့ကောင်းနေတော့ဒီတန်လေးပဲနေပါရစေဗျာရှိကိုမစက်ပါရစေနဲ့သူတို့လည်းပြစ်တတ်တယ်အဲ့တော့ဒီတန်လေး တရက်လောက်တော့နေခြင်းနေပါဦးဒါပေမဲ့အမတ်ကလေးကိုတော့မှတ်ပါနေလို့ကောင်းတယ်နေလို့ကောင်းတယ်ချမ်းသာတယ်ချမ်းသာတယ်နှစ်သက်တယ်နှစ်သက်တယ်သဘောကျတယ်စသည်ဖြင့်သမတန်းစရာအမတ်ကမ်းရတယ်အဲ့ဒါကိုငိမ့်ကောင်းလို့ခေါ်တယ်ငိမ့်ပြီးတော့တသိမ့်သိငိမ့်ငိမ့်နေကောင်းတယ်ငိမ့်ကောင်းအဲငိမ့်ကောင်းပြီးတော့တကငိမ့်ကောင်းတယ်နောက်ဆုံးငိမ့်ကောင်းတယ်အကောင်းသုံးမျိုး အဲ့တော့ငြိမ့်ပြီးတော့ကောင်းတဲ့ဒီအကောင်းကိုစွန့်နိုင်မှပေနိုင်မှငြိမ့်ပြီးတော့ကောင်းတဲ့အကောင်းကိုတွေးမယ်ငြိမ့်ပြီးကောင်းတဲ့အကောင်းကိုစွန့်နိုင်ပေနိုင်မှငြိမ့်တဲ့အကောင်းကိုတွေးမယ်လို့အကောင်းသုံးပါလဲဘုဒ္ဓတဖြစ်နေမတ္တသင်နေအဲ့ဒီဉာဏ်ရင့်ကျက်သွားတဲ့အခါကျတော့ဘာဖြစ်တော့ဖြစ်ပြက်တွေမြင်လာတာဖြစ်ပြက်တွေတွင်တွင်ကြီးဘာပဲမမဖြစ်ပြီးတော့ပြက်သွားတာပဲ။ ပေါ်လိုက်ပြောင်းလိုက်ပေါင်းတာလေးလည်းပေါင်းလိုက်ပြောင်းသွားလိုက်အဲမှတ်တဲ့စိတ်လည်းမှတ်လိုက်ပြောင်းလိုက်သိတဲ့စိတ်လည်းသိလိုက်ပြောင်းလိုက် ဖြစ်ပြဒီကအမတန်ကိုရှင်းရှင်းလင်းလင်းဓမီရောင်နဲ့ဒိုးကြည့်သလိုဆလိုင်မီနဲ့ဒိုးကြည့်သလိုတဲ့တင်းတင်းရှားရှားမြင်လာတယ်အဲ့လိုတင်းရှားမြင်လာရင်မြင်လာရင်နဲ့မှတ်ပါများတော့ဖြစ်တာမတွေ့တော့ဘူးတဲ့ပြက်တာတွေကြီးမြင်နေတဲ့ပြက်တာတွေကြီးပဲ မြင်တာမြင်ပြီးတော့ပြစ်တယ်အဲဘောင်းတာဘောင်းပြီးတော့ပြစ်တယ်မတ်တာမတ်ပြီးတော့ပြစ်တယ်ပိန်နာပိန်ပြီးတော့ပြစ်တယ်မတ်တာမတ်ပြီးတော့ပြစ်တယ်မြင်တာလည်းမြင်ပြီးတော့ပြစ်ကြားတာလည်းကြားပြီးတော့ပြက်နံပြီးတော့ပြက်စားပြီးတော့ပြက်ထိပြီးတော့ပြက်သိပြီးတော့ပြက်အကုန်ပြက်ဒီသေကံပါကပယံပါသေရီတည်နဲ့ပြုစင်းနေတယ်လို့အပြက်ဒီကြီးမြင်သွားတယ်အဲ့လိုမြင်တာကိုဘင်ကညံလို့ခေါ်ပါလေတဲ့ ယုံနာဖြစ်ဖြစ်သိတဲ့ဥရိယပြဉာဏ်အဲ့ဒီဉာဏ်မှာပြစ်တာကိုသိရင်ဘာကျိုးရှိတော့ပြစ်တာကိုသိရင်ဥစ္စေတဒိဋ္ဌိပျောက်ပြက်တဲ့အကျိုးတဲ့အဲမြတ်တာကိုသိတော့တတ္တရဒိဋ္ဌိကင်းပြောက်တဲ့ကျိုးတွေရှိတယ်ဆက်ပြီးတော့မှတ်တော့အပြက်တွေမြင်တဲ့ဘင်္ဂညံဘင်္ဂညံအပြက်တွေမြင်တာအပြက်တွေလိုက်ပြီးတော့ဘောင်းတာပြက်တာပိန်တာပြက်တာမတ်တိတာပြက်တာအကုန်ပြက်တယ် တကိုယ်လုံးရစရာမရှိအောင်ပြက်အပြက်တွေမြင်တော့ပင်ကပြီးတော့ဘယကြောက်လာတယ်ခါတဲ့ငါဒါတွေကိုဖြစ်မှန်းလည်းမသိပြက်မှန်းလည်းမသိမကြောက်ဘူးအခုတော့ကြောက်လာတယ်တဲ့ဘယညံတဲ့ကြောက်လာတော့ဒါတွေကမကောင်းဘူးလို့မြင်လာတဲ့အာဒီနဝညံအပြစ်မြင်လာတဲ့အာဒီနဝညံတဲ့အပြစ်မြင်လာတော့ဒီပေါ်မှာညှိငွေ့တာပေါ့ ရုပ်ပေါ်မှာညီးငွေတဲ့နာမ်ပေါ်မှာညီးငွေတဲ့ဘောင်းတဲ့ရုပ်တိတဲ့နာမ်ပိန်တဲ့ရုပ်တိတဲ့နာမ်မြင်ကြနာမ်စားရုပ်နာအလုံးပေါ်မှာညီးငွေပြီးတော့လာတယ်တဲ့အဲ့ဒါနိဗ္ဗိဒာဉာဏ်လို့လည်းခေါ်တယ်နိဗ္ဗိဒာဉာဏ်လို့လည်းခေါ်တယ်တဲ့အဲညီးငွေတဲ့ဉာဏ်ဖြစ်ပေါ်လာပါတယ်တဲ့ယောဂီကတော့နာမည်တိဖို့တဲ့ဘာဝကြကြမှတ်ဖို့လိုတယ် အဲပြက်တာမြင်ပြက်တယ်ပြက်တယ်ပြက်တယ်မှတ်အမှန်ကြောက်လို့ရင်ကြောက်တယ်ကြောက်တယ်အပြစ်မြင်ပြစ်မြင်နဲ့ပြစ်မြင်နဲ့မှတ်ညီငွေလည်းညီငွေတယ်ညီငွေတယ်ယုံမုံတယ်ယုံမုံတယ်ဒါသူ့အတိုင်းမှတ်အမှန်အဲ့ဒါမမှတ်ဘဲနဲ့ဒါဒီဘလို့ဖြစ်သွားတာတော့ဒါဘယ်နဲ့ဟာတော့ဒါဘာတော့ဝေဖန်တိကစဉ်းစားကံလို့ရင်ဉာဏ်စဉ်ရက်သွားမတက်တော့ဘာမှမစဉ်းစားနဲ့ပေါ်တာမှန်ဘလို့မှတ်မလို့ပေါ်တဲ့အတိုင်းမှန် အပြည့်မြင်ပြည့်မြင်နဲ့ပြည့်မြင်နဲ့ပြည့်မြင်နဲ့မှညင်ငွေညင်ငွေတယ်ညင်ငွေတယ်ညင်ငွေတယ်ယုံမုံရင်ယုံမုံနဲ့ပြင်းလာ ပြင်းနေပြင်းနေပြင်းနေပြင်းနေတာမှတ်ရမှာနော်ပြင်းတာပြအည်ထွက်လာအောင်ပြင်းတတ်တယ်အဲ့ဒါကိုသိကြမှတ်ပြင်းနေပြင်းနေပြင်းနေပြင်းနေမှတ်အဲ့ဒါမှတ်တော့မောဇိတုကမြတ်တာဉာဏ်နဲ့လွတ်မြောက်ခြင်းလာတယ်ဒီဥစ္စာတွေဒီရုပ်အပြည့်နာမ်ပြည့်အပြည့်တွေထဲမှာ မနေကျင်တော့ဘူးတဲ့ဒါတွေနဲ့မနေကျင်တော့ဘူးအဲလွတ်မြောက်ခြင်းနဲ့ဉာဏ်အဲ့ဒါလည်းမှတ်ပေါ့လွတ်မြောက်ခြင်းနဲ့လွတ်မြောက်ခြင်းနဲ့လွတ်မြောက်ခြင်းနဲ့အဲ့ဒါမௌစီတုကမြတ်တဉာဏ်အဲလွတ်မြောက်လွတ်မြောက်တဲ့စိတ်လေးလွန်သွားတာဘာဖြစ်တော့ဩလွတ်မြောက်အောင်တရားနီးမရှိဘူးလွတ်မြောက်အောင်တရားနိုင်ငံထွက်ပြေးလို့မလွတ်ဘူးဝါဝါကြီးကျွန်းသွားလည်းလွတ်မှာမဟုတ်ဘူးမြမပြီးသွားလည်းလွတ်ဘဲသွားတာလွတ်မှာမဟုတ်ဘူး လွတ်မြောက်ဖို့ဟာတရားမဟုတ်ဘူးဒီအနိစ္စယုံနာအနိစ္စဖြစ်ပြယုံနာဒုက္ခဖြစ်ပြယုံနာအနတ္တဖြစ်ပြဒါတွေကိုရှုနေမှတ်နေခြင်းမှတပါတရားအာကုဇာမရှိဘူးလို့သိလာတာဒါပဋိသင်္ခာဉာဏ်လို့ခေါ်ပါတယ်တဲ့အဲ့ဒီပဋိသင်္ခာဉာဏ်ရှုမှတ်မှုအာကောင်ရင့်တန်တော့ ယုံနာနေကိုလစ်လူရှုတဲ့သင်္ကာရုပကဉာဏ်ကို ရောက်ပါတယ်တဲ့သင်္ကာရုပကဉာဏ်သင်္ကာရတွေကိုအဲရှုမှတ်လစ်လူရှုတာအဲ့ဒီသင်္ကာရုပကဉာဏ်ပြစ်လာတဲ့အခါကျတော့ဘယ်လိုပြစ်လာလဲကြောက်နေတဲ့ခြင်းကင်းခြင်းပေသည်တဲ့ကြောက်တာလေအရင်တော့ရှေ့တုန်းကကြောက်ခဲ့တယ်လန့်ခဲ့တယ်အပြစ်မြင်ခဲ့တယ် အဲဒီညာရောက်တော့ဒါတွေမရှိတော့ဘူးကြောက်ခြင်းလည်းမရှိတဲ့ကြောက်ခြင်းမရှိသလိုနှစ်သက်ခြင်းတဏှာလည်းမရှိတော့ဘူးတဲ့ကြောက်ခြင်းနှစ်သက်ကြောက်ခြင်းဆိုတဲ့ဒေါသနှစ်သက်ခြင်းဆိုတဲ့လောဘတွေမရှိတော့ဘူးတဲ့ကြောက်နှစ်သက်ခြင်းကင်းခြင်းပေသည်ချမ်းသာဆင်းရဲရှုမြဲတူညီတဲ့ချမ်းသာနဲ့တွေ့လဲဝမ်းသာခြင်းမရှိဘူးဆင်းရဲနဲ့တွေ့လဲဝမ်းနေခြင်းမရှိဘူးတဲ့ချမ်းသာနဲ့ဆင်းရဲအညီအမျှရှုနိုင်တယ်တဲ့ ကြောင့်လက်တဲ့ချင်းကင်းရင်ပေသည်ချမ်းသာဆင်းရဲရှုမြဲတူညီချမ်းသာကြောင့်လက်တဲ့ချင်းကင်းရင်ပေသည်တဲ့အဲဒါတွေအဲ့လိုသင်္ကာရုပ္ပကဉာဏ်မှာဖြစ်လာတတ်တယ်တဲ့နော်ကြောင့်ကြမပြုမရှုလွယ်သည်တဲ့အမေကြောင့်ကြပြပါတာမရှိတော့ရင်တော့တော့ဒီဉာဏ်นี่ဖြစ်အောင်တော်တော်ကြောင့်ကြပြပါတာပြုပြီးတော့အထုတ်ရတယ်အခုတော့ကြောင့်ကြပြပါတာပြုစရာမလိုပဲနဲ့ ရှုနိုင်မှတ်နိုင်တဲ့အကျိုးလည်းရှိပါတယ်တဲ့။နောက်ကြာရှည်စွာတည်တတ်တဲ့တမာတိဟာကြာရှည်စွာတည်တတ်တဲ့အကျိုးလည်းရှိတယ်တဲ့။ကြာရှည်စွာလည်းတည်မြဲသူတည်တဲ့။အဲကြာလေတာ၍သိမ်မွေ့လေသည်။ကြာလေကြာလေသိမ်မွေ့သိမ်မွေ့သွားတယ်တဲ့။အဲကြာလေသိမ်မွေ့အဲ အာယုံတရားပြန့်သွားကင်းသည်တရားအာယုံတွေပြန့်သွားခြင်းမရှိတော့ဘူးတဲ့တရားဘယ်မှမသွားတော့အရင်တော့ကဒီစိတ်တရားဟိုသွားဒီသွားဖမ်းလို့ကိုမမိနိုင်ဘူးအခုတော့ဘယ်မှသွားလို့ခိုင်းလို့မရအကိုအမတန်နှစ်သက်တဲ့အာယုံစီတို့ပို့ကြည့်မသွားတော့ဘူးတဲ့အဲကြာရှိစွာလဲတီးတယ်တဲ့ကြာလီတာ၍တိမ်မွေ့တယ်တဲ့ အယုံတစ်ပါးမှပြန်သွားခြင်းမရှိတော့ဘူးဆိုတဲ့ထူးခြားတဲ့သင်္ကာရုပ္ပကဉာဏ်ကိုရောက်ပါတယ်အဲ့ဒီသင်္ကာရုပ္ပကဉာဏ်ရင့်တန်တဲ့အခါကျမှအတတ်ဉာဏ်ကိုကူးမှဖြစ်ပါတယ်တဲ့အဲ့တော့ဘုန်းကြီးတို့မရိပ်တာကြီးတွေမှာဆိုရင်အနည်းဆုံးရပောင်း45ရက်ရပောင်း60အဲတချို့လည်း2လ3လဇက်တိုင်အထုတ်လို့ တတိတမာတိတော်တော်အကောင်းပြီဆိုမှဉာဏ်စဉ်ကိုအကျေဟောပါတယ်အခုတော့အကျဉ်းချုပ်လေးဘုသူတဖြစ်ရောကိုဘယ်ဉာဏ်လောက်တော့ရောက်တယ်ဆိုတာမှန်တတ်အောင်လို့ပြောရခြင်းဖြစ်ပါတယ်တဲ့အကျဉ်းချုပ်လောက်ပဲပြောရပါတယ်အကျေကတော့ကြီးသူရှင်မာသီဆရာတော်ဘုရားကြီးဟောကြားတဲ့စာအုပ်ဒီမှာဖတ်ကြည့်ရင်အဲတော်တော်များများစာအုပ်ဒီမှာပါပါတယ်အဲ့ဒီမှာလေ့လာဖတ်ယူနိုင်ပါတယ်သို့တော့စာတွေ့တယ်လက်တွေ့အရေးကြီးပါတယ် ဇာကိုဗတ်တာတော့ကိုကြိုတင်သိတယ်လို့ဖြစ်တော့ကိုကဒါတကယ်တွေ့တာလားစာဘတ်လို့တွေ့တာစိတ်ထဲမှာဇဝိဇဝဖြစ်တတ်တယ်အဲဒါမဘတ်ပဲနေတာကောင်းဆုံးပဲအဲဘုန်းကြီးတို့ရိတ်တာတွေမှာတော့တရားအထုတ်တဲ့ချိန်မှာစာဘတ်ခြင်းဘာမှမလုပ်အောင်စကားပြောခြင်းစာဘတ်ခြင်းစဉ်းစားခြင်းမလုပ်အောင်စကားမပြောနဲ့ဇာမဘတ်နဲ့မစဉ်းစားနဲ့ပေါ်ရမှတ်ခန္ဓာပြတာမှတ်ခန္ဓာပြတာမှတ် အဲမှတ်ရင်းနဲ့ဉာဏ်စင်တက်တာအစစ်မှန်စဉ်းစားလို့သိတာအတုအဲဒါလေးသဘောပေါက်ဖို့လိုတယ်ညစာအဲဘတ်တင်တဲ့လောက်ဘတ်တာကောင်းတယ်ဒီရရှိဉာဏ်ကိုဘုန်းကြီးအကျိုးအတိုးချုံးလိုက်မယ်နော်သင်္ကာရုပက္ခဉာဏ်ရင့်တန်တော့ဗာပြစ်တော့အနုလောမဉာဏ်ကိုတရဘူးဉာဏ်မဲ့ဉာဏ်ဘူဉာဏ်ပြစ္ဆဝကနာဉာဏ်ဉာဏ်တွေကြောင့်ဗာတက်သွားတာပဲအဲ့ဒါပထမတစ်ကြိမ်တက်သွားတာကိုပထမတစ်ကြိမ်ရတဲ့မဲ့ကို ရသွားရင်ဒါနိဗ္ဗာန်မြင်တာပဲနိဗ္ဗာန်မြင်လို့ရှိရင်အဲဒုက္ခသစ္စာကိုလည်းပိုင်းခြားသိတယ်သမုဒယသစ္စာတဏှာကိုလည်းပယ်နိုင်တယ်နိရောဓသစ္စာနိဗ္ဗာန်ကိုလည်းမျက်မှောက်ပြုနိုင်တယ်မဂ္ဂသစ္စာကိုလည်းပွားများခြင်းကိစ္စပြီးတယ်တဲ့အဲကိစ္စ၄ချက်တပြိုင်နက် ပြီးသွားတာမဲ့စိတ်တစ်ကြိမ်ဖြစ်တာတန်ဖိုးမဖြတ်နိုင်ဘူးအဆုံးပိုင်းကြမရှိအောင်လို့ပြောလို့မကုန်အောင်အကျိုးကြီးမာတဲ့မဲ့စိတ်ကိုမိတန်တမဖြစ်အောင်ကြိုးစားကြရမယ်မဲ့စိတ်တစ်ကြိမ်ဖြစ်ပါရင်သောတာပန်နောက်တစ်ကြိမ်ထပ်ဖြစ်အောင်ကြိုးစားဒီလိုပဲအထုတ်အထုတ်ရင်လည်းဖြစ်သွားတာနှစ်ကြိမ်မဲ့စိတ်ပေါ်ရင်တဂရကံလို့ခေါ်တယ် အဲဇက်ပြီးအာထုံသုံးကြိမ်သုံးကမြောက်မဲ့ညံပေါ်တော့အနာဂံလို့ခေါ်တယ်အဲဇက်ပြီးအာထုံလေးကြိမ်လေးကမြောက်မဲ့ညံနဲ့နိဗ္ဗာန်အာယုံပြုတော့ယဟန္တာ လို့ခေါ်တယ်တဲ့နော်အဲဒီလိုသစ္စာလေးပါးကိုလေးကြိမ်လေးကသိမြင်သွားတဲ့ဉာဏ်ကိုပါကိုတော့တမ္မာဒိဋ္ဌိလို့မြတ်စွာဘုရားဟောကြားတော်မူခဲ့ပါတယ်တဲ့အမ္မာဒိဋ္ဌိမကင်ကိုယုံနာအစ ယုံတန်ဒီကျုပ်ဆုံးတဲ့နိဗ္ဗာန်ဝင်တဲ့အဓိနာကြရသောအတိုင်းတဲ့အဲလိုက်နာကျင့်သွားမယ်ဆိုလို့ရှိရင်မိတို့မြုံမတ်နဲ့ဥမာပကံကို အေးချမ်းစွာဖြင့်ရောက်ရှိခံစားမှာဖြစ်ပါတယ်တဲ့ကျန်တဲ့အပိုင်းကဏ္ဍကိုတပံငါမှာဆက်ပြီးတော့ဟောပါမယ်ဤကဲ့သို့မြတ်စွာဘုရားဟောကြားအပ်သောအာတိဝိသောပမသုတ်တံတရားတော်မြတ်ကြီးကိုကျေးဇူးတော်ရှင်ပါသည်ဆရာတော်ဘုရားဟောပြတဲ့အတိုင်း ဟောကြနာကြကျင့်သုံးကြသောတရားဟောတရားနာကျွန်ုပ်တို့ဤလောကီယုတ်နခန္ဓာအယနာတတရားတို့သည်၎င်းဒလောကလုံးတကဘာလုံးမှာရှိတဲ့တတဝအလုံးတို့ဤလောကီယုတ်နခန္ဓာအယနာတတရားတို့သည်၎င်းဖြစ်ခြင်းပြက်ခြင်းဟိုခြင်းနာခြင်းသိခြင်းအစရှိသောဒုက္ခနှိစ္စတာ အမှန်ဖြစ်လို့ဒုက္ခသစ္စာတဲ့ ဒုက္ခသစ္စာခန္ဓာဖြစ်အောင်တည်ထောင်ပြီးတဲ့တဏှာ၃ပါးတဏှာ၆ပါးတဏှာ108ပါးကသမုဒိယသစ္စာအဲ့တဏှာချုပ်ရငြင်းရအေးရဖြစ်တဲ့နိဗ္ဗာန်ချမ်းသာတရားတော်မြတ်ကြီးကនិရောဓသစ္စာနိဗ္ဗာန်ရောက်ကြောင်းမကင်ရှိတံတတိပဒံမြတ်တရားနဲ့မြတ်သောဒါနမြတ်သောသီလမြတ်သောဘာဝနာမြတ်သောဝေယဝစ္စမြတ်ကောင်းမှုတွေကမက္ကသစ္စာလို့သစ္စာ၄ပါး တရားသိမြင်တစ်ကြိမ်မြင်နှစ်ကြိမ်မြင်သုံးကြိမ်မြင်လေးကြိမ်တိုင်တိုင်သိမြင်ကြပါသဖြင့်ဘဝင်ဖို့ဝင်နိဗ္ဗာန်မြင်ကတဏိတုကဝိမု ക്തി အယတာိုစီကိုငါခံစားနိုင်ကြလို့မို့ဥမတောင်ကန်းဤကျန်သောနေမြေမှာ ကောင်းစွာမသွေပြောမွေ့နိုင်ကြပါစေကုန်သတည်းသာ uh, do